စားနေမှကျောင်းသားလေးကလာပြီးတော့ဘုန်းကြီးတဲ့မြန်မာနိုင်ငံတော့အဲ့လိုဟိုပါဖြစ်ပြီးတော့အေးလို့ငါမေတ္တာပဲနာနာပို့ယုံမရှိတာပဲလို့ဆိုပြီးတော့ဒီကြားတရားလဲအထူးပို့လှုပ်ဖြစ်အောင်လို့အလုံးများများတော့လှုပ်ပြီးတော့အာဆွမ်းနိုင်သမျှတော့ဥစဉ်လဲကိုယ်နိုင်ငံတော်အတွက်မေတ္တာတွေအထူးလဲပို့နေတာအဲ့တော့အလုံးလဲအခုဥစဉ်တို့တွေတောကတွေနဲ့ပူလောင်ရတဲ့ ဒီလိုဘဝတွေငြိမ်းချမ်းတဲ့ဘဝတွေမြန်ဆုံးရောက်ကြအောင်အလုံးလောကမှာဓမ္မနဲ့အဓမ္မဆိုတာမှတ်ထားဦးဇင်းတို့တရားတော်မတွေအဓမ္မဆိုတာအဓမ္မတရားကနိုင်တယ်ဆိုတာခဏပဲနိုင်တာခဏပဲနိုင်တာအဓမ္မဆိုတာကအပိတိုင်ရင်ဓမ္မကပဲနိုင်သွားရတယ်ဘယ်တော့မှအဓမ္မတရားသည်ဓမ္မကို အမြဲတမ်းနိုင်တယ်ဆိုတာမရှိဘူးเนาะ ခဏတဖြုတ်တော့ဟုတ်တယ်လို့ထင်ရတယ်။အာခဏတဖြုတ်တော့တခါတည်းဒီအတ္တမကြီးကပဲဟာလွှမ်းမိုးပြီးတော့ကို တခါတည်းကိုဟာမရနိုင်မနေနိုင်ဒီလိုကြီးလို့ထင်တတ်ကြတယ်တကယ်တမ်းမဟုတ်ဘူး။နော်ဓမ္မကိုယ်တာလက်ကင်ထားဓမ္မကိုယ်တာလက်ကင်ပြုကိုသီလသစ္စာဘယ်တော့မှမပြတ်စေနဲ့အဲ့ဒီဓမ္မသည်ဓမ္မောဟဝေရခတိဓမ္မစာရိ တရားကိုကျင့်ထားရင်ကျင့်တဲ့လူကိုတရားကစောင့်ကိုစောင့်မှာဝကျွေးပါလို့ခံရရင်ခဏပဲဒါမှတ်နော်အဲ့ဒါဥစဉ်တို့ အမြဲတမ်းလက်သုံးထားခံရတဲ့အချိန်မှာမဟုတ်မတရားနဲ့ပြန်ပြီးတုံ့ပြန်လာခြင်းဘယ်တော့မှလည်းမလုံးနဲ့လိမ်မှုညာမှုဘယ်တော့မှမလုံးနဲ့ဘသူတွေဆွဆွဲဆွဆွဲဘသူတွေဘာဖြစ်ဘာဖြစ်နော်ဒါကိုယ့်ရဲ့ဘဝမှာလည်းပြောတာနော်ကိုယ့်ရဲ့ဘဝတစ်ခုမှာဖြစ်လာရင်လည်းပဲအမှန်တရားနဲ့ပဲဒါယက်တီ တနေ့အဲ့ဒီအမှန်တရားကသူ့အတူပေါ်ထွက်လာလိမ့်မယ်အခုလည်းပဲမြန်မာနိုင်ငံရဲ့အနေအထားတစ်ခုရာဥစဉ်တို့ဘလို့ပဲလှုပ်လှုပ်ဓမ္မနဲ့အဓမ္မဖြစ်လာရင်ဓမ္မသည်တနေ့အဖြစ်ပေါ်လာလိမ့်မယ်နော်ဓမ္မသည်အဖြစ်ပေါ်လာလိမ့်မယ်နော်အဲ့တော့ဒီဓမ္မတွေဖြစ်ပေါ်လာတဲ့နေ့ဟာဥစဉ်တို့နိုင်ငံတော်အတွက်ကောင်းသွားလိမ့်မယ်နော်အဲ့တော့ ဥစဉ်ကတော့ကံနေနဲ့ဆင်ញင်လဲကြည်ပါတယ်ဆင်ញင်ကြည်တဲ့အခါရောက်တော့ဥစဉ်အခုအိန္ဒိယဘက်သွားနေခဲ့တယ်အိန္ဒိယမှာသူ့အတူအကောင်ပလောင်နေတတ်တာပြုတ်တာသူ့အတူတတ်တဲ့လူပဲရှိပေမဲ့ကြီးကန်းနေငှက်တွေဒေါင်းတွေမြောက်တွေဆိုတော့ဩမြို့ထဲရွာထဲဆိုတာဖြည့်နေတာဘာလို့လဲဆိုတော့အဲ့လိုတတ်ဖြတ်မှုညှင်းဆဲမှုအဟိန္ဒဝါဒကိုသိပ်ပြီးတော့လုံးလိမ့်မရှိဘူးသူတို့ကအဟိန္ဒဝါဒရှိတယ် မညှင်းသေးရဘူးဆိုတဲ့ဟာလေးကိုသူတို့ရှေ့ခေတ်ဟိန္ဒူတွေအယူဆတွေကဟောပြောထားတော့အဲ့ဓာတွေနဲတယ်နောက်တီဟိုသွားတဲ့နေတဲ့အခါအိုးတောတွေတောင်တွေမှာငှက်တွေကြက်တွေဒီလိုပဲလူတွေလည်းအရင်ရင်ပါတာကြီးကန်းတွေပါရင်များဆိုလက်ပေါ်တင်ကျွေးလက်ပေါ်တီလာစားတယ်ဦးဇင်းတို့ဒီဆို ကြီးကန်းမျိုးလူမြင်တာနဲ့တခါတည်းပြေးရတာကံတရားတွေကိုပြန်သုံးသပ်ကြည့်တော့လေဦးဇင်းတို့နိုင်ငံမှာ ဒီလူတွေရဲ့ရက်ဆက်မှုတွေကဦးဇင်းတို့နိုင်ငံရဲ့တရုတ်နိုင်ငံရဲ့အဲ့ဘက်တွေကရက်ဆက်ကြတယ်အသားငါးတွေအစာကျူးကြတယ်အစာကျူးကြတဲ့ခါကျတော့တပ်ဖြတ်မှုတွေပါလာပါလာတဲ့ခါကျတော့အဲ့ဒီရဲ့ကံတရားတွေလည်းပါတယ်အဲ့ဒါကြောင့်မို့ဟိုဘလောက်ပဲကောင်းအောင်လှုပ်ချင်လှုပ်ချင်လောလောတဲ့ပိုင်းမှာအဲ့ဒီလို အကုသိုလ်ကံတွေကအရန်ဖိစီးတဲ့အခါကျတော့ဒါကြောင့်မို့ဦးဇင်းတို့လက်ပါပြီးဦးဇင်းကြည့်ကြည့်တယ်အခုအိန္ဒိယဆိုနှစ်200လောက် သူတို့ဒါအင်္ဂလိပ်ဂျုံဖြစ်သွားပြီးတော့အခုသူတို့နန်းတော်ကြီးတွေဟွာကြီးတို့အခုချိန်ကြီးအကောင်းရှိတယ်အရန်ကြီးရက်ဆက်ဆက်သိဟိုလိုကြီးနှိပ်ဆက်တာမခံလိုက်ရဘူးဦးဇင်းတို့မြန်မာပြည်ဘက်တရုတ်ဘက်ကျတော့အိုးဂျပန်တွေဝင်ပြီးရက်ဆက်ဆက်ကိုတခါတည်းလောက်တက်ဖြတ်ဆိုတာအဲ့ဒါတွေကလည်းပြန်ပြီးတော့ဦးဇင်းကကံတွေကိုဆင်ញင်ကြည့်တာပါဦးဇင်းတို့ရဲ့လူမျိုးတွေဦးဇင်းတို့အထက်အညာဘက်တွေဆိုအိုးတခါတည်းအဲ့မှာတခါတော့အကုန်လုံးအခုပြောသလိုပဲ တောကောင်ဘလောင်ဆိုတွေးသမျှအကုန်တတ်ကြတာ။ဩကောလင်းပဲရောက်သွားတော့အဲ့ဒီရတခါကြီးကဆိုဘာလျှောက်တယ်။ကြွားเจ้าဥက္ကဋ္ဌဆရာတော်ကပါနေကင်းဆိုចောင်းသားတအုပ်နဲ့ဒူးလေးနဲ့နေကင်းဆိုတောလိုက်ထွက်တယ်တဲ့။နော်ဖုန်းတော်ကြီးဖြစ်တဲ့ဆရာတော်ကြီးတွေကတော့ပါဒါမျိုးလုပ်တယ်ဆိုဥသိန်းတော်ပါမကြဘူးဟုတ်ရလားတခါကြီးက။ဩရှင်ဖျားတို့ပြင်တာဒီလိုတန်ဃာတွေရှိသေးတယ်ဆိုတော့တပည့်တော်တို့သိကျင်လို့ပါဗျာတဲ့အဲ့ဒါကြောင့်မို့ဆိုပြီးတော့ အဲ့လိုကိုရှောက်တယ်နော်ဒါဥစဉ်ကဟိုဘယ်သူမှအပြစ်ပြောတာမဟုတ်ကံတရားတွေကိုပြောတာကံတရားတွေဟာအကုသိုလ်ကကိုကသူများကိုနိုင်ရာတွေကိုသွားသွားလှုပ်ခက်လို့ရှိရင်ကိုလည်းနိုင်တဲ့လူကပြန်ပေါ်တယ်အဲ့ဒါကြောင့်မို့ဥစဉ်တို့နိုင်ငံကြီးကတော်တော်နဲ့ဒီအခက်ခဲတွေကမလွန်မြောက်နိုင်မဲနဲ့ဆင်းရဲဒုက္ခတွေပတ်ချလဲရတာဝိုင်းရတာလေဒါအကုသိုလ်ကံရဲ့အကျိုးပေးတွေပဲအဲ့တော့ဘာပဲဖြစ်ဖြစ်ဥစဉ်တို့ကတော့ဓမ္မနဲ့ပဲဒါကြီးကိုလွတ်အောင်ယုံထွက်ဖို့ပဲမေတ္တာတွေနာနာပို့ သေးသေးချာချာဒါပဲလုပ်နေရမှာပဲနော်အဲ့တော့ဦးဇင်းကတော့အထူးကိုပို့ပါတယ်ခုလည်းအခက်ခဲတွေကြားတွေမှာအဲ့ဒါဒီကြောင့်မို့ငါတော့ဘာဘူးမှ မကူဘူးဟေးလို့ဘာသတင်းမှလည်းငါဖက်လည်းမဖက်ဘူးဘာမှလည်းငါမလုပ်တော့ငါတရားနဲ့ငါပဲငါတနေ့ကုန်ဂုံတော်ပွားတယ်မေတ္တာပို့တယ်တရားမှတ်တယ်တရားဟောခြင်းဟောတယ်ကြံတဲ့အချိန်ဘာလို့မှမလုပ်တော့ဘူးလို့ဒီဟာပဲအခုတပတ်တပတ်ဒါအခုဒီမှာအခုတရားတစ်ပွဲဟောတယ်ဟောတဲ့ဟာလေးတပတ်စာလောက်ပဲဥစဉ်ပြင်ဆင်ပြီးတော့ ကြံတဲ့အချိန်ခုံတော်နဲ့မေတ္တာနဲ့တရားနဲ့ပဲအဲ့တော့ဒီတိုင်းပဲလှုပ်ပြီးတော့ဦးဇင်းတို့လည်းအစွမ်းကုန်ကိုနိုင်ငံတော်အတွက်ဒါကောင်းသိချင်ပါတယ်နော်အကုန်လုံးဖြစ်စေချင်ပါအဲ့တော့အားလုံးရက်ဆက်မျက်နာတွေစုပေါင်းပြီးတော့ရက်ဆက်မျက်နာမေတ္တာပို့နဲ့ပို့ပြီးမှဦးဇင်းတို့တစ္ဆာဒိဋ္ဌံပြုပေးပါမယ်နော်အားလုံးညီတူညီညာအားလုံးရက်ဆက်မျက်နာ ပို့ကြရအောင် အရှိယ၌ရှိသော အနန္တစัจ java လာအနန္တတတဝါတို့ဘေးရန်ခတ်သိမ့်ငြိမ်ကြပါစေသောတာခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအနောက်ရ၌ရှိသော အနန္တစัจ java လာ အနန္တတတဝါတို့ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ တောင်ရ၌ရှိသော အနန္တစัจ java လာအနန္တတတဝါတို့ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေမြောင်ရ၌ရှိသော အနန္တစัจ java လာအနန္တတတဝါတို့ဘေယံခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေရှေတောင်တောင်ရ၌ရှိသော အနန္တစัจ java လာအနန္တတတဝါတို့ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအနောင်မြောက်တော်ရ၌ရှိသော အနန္တစัจ java လာ အနန္တတတဝါတို့ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအရှိမြောက်တောင်ရ၌ရှိသောအနန္တစัจ java လာအနန္တတတဝါတို့ ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအနောက်တောင်တောင်ရ၌ရှိသော အနန္တစัจ java လာ အနန္တတတဝါတို့ ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအောင်ရ၌ရှိသော ထဝန်းခြင်းအနန္တစัจ java လာ အပေဘုံသာ အနန္တတတဝါတို့ ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအထေရ၌ရှိသော ထဝွန်ခြင်းအနန္တစัจ java လာအနန္တနဗျမတို့ ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေမြန်မာနိုင်ငံကြီးတွင်၌ရှိကြကုန်သော လူနာမြမာတတ္တဝါပေါင်းတို့သည် ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေမြန်မာနိုင်ငံကြီးတွင်မှရှိကြကုန်သောလူနာမြမာတတဝါပေါင်းတို့သည် ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေမြန်မာနိုင်ငံကြီးတွင်မှရှိကြကုန်သောလူနာမြမတတ္တဝါပေါင်းတို့သည် ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေတမ္မုတ်ရေအထာဝီသင်္ဆဒွါရသင်္ဆသဟတကေပင်စတတတဟတာနိနမာမိတိရသမဟံ အပကဝါလုကာဂင်္ဂအနန္ဒာနေဗုဒ္ဓဇိနာဒေတံဓမ္မင်္စာတံငင်္စာအရရေနနမမဟံနမကာရာနုဘာဝေနဟိတဝါတဗ္ဗေဥပတဝေအနေကအန္တရာယာပိဝိနတံတုအတေတတောတိရသမိန်တေဗုဒ္ဓတေတောတာရိဗုဒ္ဓောဇာဒက္ခိနေဝါမအံတေမောက္ကလာနောပုရာတောပိတိကတယံ ပစ္စည်းမေတဝအာနန္ဒောသတုတိသာခိနာတဝသမန္တာလောကပါလာစအိနာဒေဝသပြမကဧတေတံအနုဘာဝေနသဗ္ဗေဗယဥပတဝအနေကအန္တရာယာပိဝိနတံတုအတေတတော်အထာဏမေတံဘိကဝေနဝကသောယံပရုပကမေနတထာဂတံဇီဝိတာဝရောပိယအနုပကမေနဘိကဝေတထာဂတပရိနိဗ္ဗာယံတိ ဧတေနာသစ္စာဝိဇေနာဒုတိတေဟောတုတပ္ပရာဧတေနာသစ္စာဝိဇေနာဒုတိတေဟောတုတပ္ပရာဧတေနာသစ္စာဝိဇေနာဒုတိတေဟောတုတပ္ပရာကင်္ဂဝါလူသတုမကပွင့်တော်မူကြကုန်သောသုသောဘုရားရှင်ကိုရောမြတ်ပေါင်းတို့၏ကြည်မြလာစွာသောမေတ္တာတော်သစ္စာတော်ဘုံတော်ကံတော်ညံတော်ပါရမီတော်မဟာကရုဏာတော်တို့ကြောင့်၎င်း မလေရန်ဖိုလေရန်နိဗ္ဗာန်ပတိယစေရန်သောတရားတော်မြတ်ပေါင်းတွင်ဂုဏ်တော်ကျေးဇူးတော်တို့ကြောင့်၎င်းအရိယာရှင်ဘောတန်ဃာတော်ရှင်ကောင်းရှင်မြတ်ပေါင်းတို့၏ကြည်မြလားစွာသောမေတ္တာတော်တစ္ဆာတော်တကုတ်တေသောအာနုဘော်တို့ကြောင့်၎င်းယံကိစီဝိတံဣဒဝါဟုရဝါတက္ကေသူဝယံယတနမဏိတာနာနောတမအတ္တိတတကတေနဣဒံဘိဗုဒ္ဓေယတနံပဏိတံဣတေနသစ္စေနာသူအတ္တိဟောတု ဤလူပြေလောက၌၎င်းနတ်ပြေတို့၌၎င်းနဂါပြေကလုံးပြေတို့၌၎င်းစัจ java လာသင်္ချေနန္ဒာနန္ဒာလောကရာကြီးတကလုံးတွင်၌ဖရာယရဏအထက်သာလွန်မြင့်မြတ်သောယရဏသည်မရှိဖရာယရဏသည်သာလျင်ဤစัจ java လာလောကရာကြီးတကလုံးတွင်၌အသာဆုံးအမြတ်ဆုံးဖြစ်ပါပေ၏ဤကဲ့သို့ပြစွာဖျားခြင်းကိုရောမြတ်ကြီးသည် ဝေသာလိပြည်၌ယရဏတုပရိတ္တယဒေသနာတော်ဟောကြားသည့်အခါ၌ဤသစ္စာကိုပြုခဲ့ပါ၏ထိုမှန်ကန်စွာဆွတ်ကပ်သောသစ္စာတရားတော်တွေတကုတေသောအနုဘောတို့ကြောင့်၎င်းယာတော်ဟံပကိနိယရိယာယာဇာတိယာဇာတော်နာဘိဇာနာမိသင်္စိတ်သာဘာနံဇီဝိတာဝတော်ပိယတေနာသစ္စေနာတုတိတိဟောတုတုတိကပတာအရှင်အင်ခုလီမာလာမထေမြတ်ကြီးသည်မိမဖွားနိုင်သောမြို့သမီးကိုတွေ့သင်အခါ၌ တဏကရုဏာဖြစ်တော်မူ၍ချက်နမငါသည်ယဟန်ပြုပြည့်သည့်အချိန်မှစ၍သူတော်ဘာအသက်ကိုသေးစေလိုသောစေတနာဖြင့်တပ်ဖြတ်ခြင်းမပြုခဲ့ပါ ထိုမှန်ကန်စွာစွာခဲ့သောတစ္ဆာစကားကြောင့်အသင်နှမသည် ချမ်းသာပါစေတည်းဟုအရှင်အင်္ဂုလိမာလာမထေမြတ်ကြီးတစ္ဆာပြုခဲ့သောကြောင့်အမျိုးသမီးသည်ချမ်းသာခြင်းသို့ရခဲ့လေပြီထိုမှန်ကန်စွာစွာခဲ့သောတစ္ဆာတရားတော်တို့၏တကုတ်တည်သောအနုဘော်တို့ကြောင့်၎င်း တန္တိပခာပတနာတန္တိပါဒအဝိဇ္ဇနာမာတာပိတာသနိခန္ဓာဇာတဝေတာပရိကမာသာသစ္စေကတေမရှံမဟာပိသလိတော်တိဝိသေတိသောလတာဂရိတန်ဥဒကံဘတဝယထာတိခိသစ္စေနာမေတမောနတ္ထိဧတာမေသစ္စာပါရမီဖျားလောင်ငုံမင်းသည်တော်မီ လောင်သင်္ခါ၌ငါမှာအတောင်မှန်ရှိပါတော်လဲပဲအတောင်မှန်တို့သည်မပြေမပြားနိုင် ခြေတော့ရှိပါတော့လည်းပဲခြေတော့တို့သည်မပြေနိုင်အမေဖေရှိပါတော့လည်းပဲအမေဖေတို့သည်တောမိကိုကြောက်ရွံ့ထွက်ပြေကုန်ကြပြီထိုမှန်ကန်စွာစွာခဲ့သောတစ္ဆာစကားကြောင့်ဟောဒီတော်မိသည်ငြိမ့်ပါစေတတိဟုဖျားလောင်းတော်တစ္ဆာပြုခဲ့သောကြောင့်တော်မိသည်ငြိမ့်ခဲ့လေပြီထိုမှန်ကန်စွာစွာခဲ့သောတစ္ဆာတရားတော်တို့တကိုတေသောအာနုဘော်တို့ကြောင့်၎င်း ရသော်ဘုရားရှင်ကိုရောမြတ်ကြီးသည်တေဝပုဒ္ဓမံကိလေသာမံခန္ဓာမံမိစုမံပိသင်္ခါရမံတိဟုသောမံ၅ပါးကိုအောင်မြင်တော်မူခဲ့ပါ၏ဘောဝေနိဝါဒနှုတ်တတိညာဒိဗ္ဗဇဂုညာအတဝခေယညာတဝေညုတာရွှေညာတော်တို့ကိုရခဲ့ပါ၏ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာတိဟုသောသစ္စာ၄ပါးမြတ်တရားကိုဆရာမကုတရားဘုညာဖြင့်မိမိလိုလိုထောက်တွင်သိတော်မူခဲ့ပါ၏ အရဟံစဘဂဝါဆုံးကိုးပါသောဂုံတော်တို့နဲ့လည်းပြည့်စုံတော်မူပါပေ၏လောကသုံးပါး၌အလားသာဆုံးအမြတ်ဆုံးလည်းဖြစ်တော်မူပါပေ၏ထိုဖျားရှင်ကိုတော်မြတ်ကြီးရဲ့အပေါ်၌ဖျားတပည့်တို့ယုံကြည်ကိုးကွယ်ခြင်းသည်တန်တရားမရှိပါဖျားတရားတော်အပေါင်းတို့၏အပေါ်၌ဖျားတပည့်တို့၏ယုံကြည်ကိုးကွယ်ခြင်းသည်တန်တရားမရှိပါဖျားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတပိသာဝကဖြစ်တော်မူကြကုန်သောအရိယာရှိဖို့တန်ဃာတော်ရှင်ကောင်းရှင်မြတ်ပေါင်းတို့၏ပေါ်၌ ဖရာတပည့်တော်ဤယုံကြည်ကိုးကွယ်ခြင်းသည်တန်တရားမရှိပါဖရာထိုမှန်ကန်စွာစွာကဲ့သောသစ္စာတရားတော်အပေါင်းတို့တကိုဒေဇောအာနုဘောနှင့်ဤဖရာတရားသံဃာယရဏမြတ်သုံးပါတို့တကောဒေသောအာနုဘော အပေါင်းတို့ကြောင့်ယခုရှင်းမောင်း၌ရှိနေကြကုန်သောအလုံးသောအမျိုးကောင်းသားအမျိုးကောင်းသမီးနှင့်အလုံးသောမိသားစုအပေါင်းသူတော်ကောင်းတို့ကိုတွင် ကိုပါအိမ်တွင်အိမ်ပါခြံတွင်ခြံပါနထာနာတို့၌၎င်း မြန်မာနိုင်ငံကြီးတနိုင်ငံလုံးအတွင်းမှာရှိကြကုန်သောလူနာမြမာတ္တဝါအပေါင်းအလုံးတွေကိုတွင်ကိုပါအိမ်တွင်အိမ်ပါခြံတွင်ခြံပါနှစ်ဌာနတို့၌၎င်းအမေရိကတိုက်ကြီးတစ်တိုင်းလုံးမှာရှိကြကုန်သောလူနာမြမာတ္တဝါအပေါင်းအလုံးတို့ကိုတွင်ကိုပါအိမ်တွင်အိမ်ပါခြံတွင်ခြံပါနှစ်ဌာနတို့၌၎င်းဤဩစတြေးလျနိုင်ငံစင်ကာပူနိုင်ငံနှင့်တကွာဧကဘာလောကကြီးတစ်ခုလုံးတွင်မှရှိနေကြကုန်သောကဘာသူကဘာသားလူနာမြမာတ္တဝါအလုံးတို့၏ ကိုတွင်ကိုပအိမ်တွင် အိမ်ပခြံတွင်ခြံပနထာနာတို့၌၎င်းအလုံးသောပဲလေးပုံလူပြည်နာပြည်6တာမြမ20နဲ့30တပုံတွင်မှကျင်လဲကျယ်စာပြုလွှဲ၍နေကြကုန်သောဒုက္ခိတာဒုက္ခိတာအနန္တတ္တဝါပေါင်းနဲ့အလုံးသောဘဝတန္တရာဆက်ဆက်ကဆွေမျိုးတော်ဆက်ကဲ့ပူကြကုန်သောဆွေတော်မျိုးတော်ပေါင်းသူတော်ကောင်းအလုံးတို့၏ကိုတွင် ကိုပအိမ်တွင် အိမ်ပခြံတွင်ခြံပနထာနာတို့၌ ကြာရောက်ပြီးကြာရောက်ဆဲကြာရောက်လက်တဖြစ်သောဘေဇောယံဇောအန္တရေဇောယောဂါဇောအမျိုးမျိုးတို့သည် ကင်းကွယ်ငြိမ့်ပြောက်မကြမြောက်ကြကုန်သည်ဖြစ်၍ကောင်းကြချမ်းသာကြက်တည်းမင်္ဂလာဖျားဖျားတို့နှင့်ပြည့်ဝနိုင်ကြပါစေကုန်သတည်းကောင်းမြတ်သောဉာဏ်စီမှန်သမျှကောင်းမြတ်သောလောကိုင်းမှန်သမျှတို့သည်တောင်းတတိုင်းဉာဏ်စီတိုင်းမဆိုင်မတွာ ပြည့်စုံနိုင်ကြပါသည်ကုန်သတည်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်မြတ်ကြီးအား မိမိတို့တတ်ဆွမ်းသမျှထောက်ပံ့လူတိုင်းရသောဒါနကုသိုလ်စောက်တရသောသီလကုသိုလ်ကြိုးစားမျိုးပွားများအထောက်အသောဘာဝနာကုသိုလ်တို့၏တကောတဲသောအာနုဘောတို့ကြောင့်လောကုတ္တရာမောင်မြတ်ဖြစ်သောဝိဇာမောင်ခွင့်ရွယ်သစ္စာလေးပါးမြတ်တရားကိုထိုးထွေးအသိနိုင်ကြပါစေဒါနသီလသမထဝိပဿနာတရားတို့ကိုတစ်စင်းနဲ့တစ်စင်းရင့်တဲ့ရင့်အောင်တဆင့်နဲ့တဆင့်မြင့်တဲ့မြင့်အောင်ကျင့်ကြံကြိုးကိုပွားများတို့နိုင်ကြပါသည်လောကုတ္တရာဉာဏ်လင်းကိုအမြန်ဆုံးရရှိနိုင်ကြပါသည် လောကီအမှောင်များဖြစ်သောအနေဆင်ရခြင်းစဆင်ရခြင်းယာတုဌာနန္တရာစိသိင်ဥစ္စာလျော်ပခြင်းအချွေယံသင့်ပင်ပျက်စီးခြင်းမလိုမௌဒသူရှိခြင်းမကောင်းတဲ့ရင်ကြောသောခြင်းအနာသောယောဂသောအမျိုးမျိုးတို့ကပ်ရောက်ခြင်းအစာရှိတဲ့ဘေဥပါယံတဲ့သွဲသွဲတို့သည်ကင်းွယ်ငြိမ့်ပြောက်မကြမြောက်ကြကုန်ပြည့်လျင်ပြစွာဘုရားရှင်ကိုရောမြတ်ကြီးနှင့်အရိယာပေါင်းသူတော်ကောင်းကြီးများကိုတိုင်ကိုကြထွတ်ထွေအတ္တသောအသင်္ခတတနိဗ္ဗာန်ချမ်းသာတရားတော်မြတ်ကို